ဒီနေ့မနေ့ကပြောတဲ့စာရှိရဲ့ကိုခုမြောက်လဘတကရာဒီလောကခေါ်တဲ့မာရတိနာအကြောင်းဆက်လက်ပြီးတော့ပြောပါဦးနော်မနေ့ကပပစိတဆိုတဲ့ပုယတရုပ်ကိုငုတ်နေတဲ့အတိပဲပေါ်ပြီးတော့ပေါ့လေရှင်းခဲ့ပါတယ်ဒီလိုတရားထုတ်တဲ့ပုဂ္ဂိုလ်များဟာလောဘဒေါသမောဟဖြစ်နေတာတွေပယ်ထုတ်ဖို့ရအတွက် ီလသမာဓိပညာအကျင့်တရားတွေကျင့်သုံးဖို့ဒီလိုအတ္တမခေါ်တဲ့နေရာဌာနရောက်နေကြတယ်များလို့ဒီလိုပြတ်ထားဖို့လိုပါတယ်ဒီတော့ဒီရောက်လာပြီးမှလူအပ်တဲ့အစာအသောက်အဝတ်နေရာထိုင်ရင်းနဲ့ဇီဝတ္တစာကိုယ်မှာပြည့်စုံလို့ရှိရင်ပြီးပါပြီအဲဒါမှလို့အပူတွေလိုချင်တာမျိုးပေါ့လေ အပူတွေဝတ်ချင်တာအပူတွေစားခြင်းတောက်ချင်တာဆင်းရဲသာသာနဲ့စိတ်ရှိရှိနေရာဌာနတွေမှာနေကျင်တာအခြားခြားမလိုအပ်တဲ့လူသုံးပစ္စည်းတွေပေါ့လေရလို့လားရလို့ရေးအတွက်လုံးပန်းရတာအဲ့ဒါတွေမုံမြတ်မြတ်ပေါ့လေဖြစ်စေချင်တာမျိုးဒီတော့မိမိဟာတရားထုံးနေတဲ့ပုဂ္ဂိုလ်ပဲတရားရသူပဲဆိုတာပေါ့လေ ဒီလိုနာမည်ကြီးကျင်တဲ့သဘောမျိုးကြီးတွေခင်ပေါ်ခြင်းတဲ့သဘောမျိုးကြီးတွေရှိနေလို့ရှိရဲ့အဲ့ဒါကိုယ်ကူမြောက်မာရတိနာကိုရင်ဆိုင်ရတာပါပဲတခုရရှိပါတဲ့ဒီလိုတရားအထုတ်ရမှာသဗ္ဗယကရိယာယသံပါတိတိလို့ကျမ်းဂန်များမှာပင်ကြီး၅ပါးထက်ကျောင်းကိုမျိုးပြတ်ထားတဲ့တွေကတမျိုးတော့ရှိပါတယ် တိလက်လျောက်ပါစွာသိခြင်းအချင်းဘာဝနာပညာကိုကြီးပြည့်ပုံကြည့်ရမယ်ဆိုတဲ့အချက်ပြပါတယ်။အဲဒီသဗ္ဗယကိရိယာဆိုတဲ့စကားမှာသဗ္ဗယအယကျမ်းဂန်မှာခုနှစ်မျိုးပြထားပါတယ်။အဲဒီခုနှစ်မျိုးတွေကအာဝသသဗ္ဗယဆိုတာနေရာထိုင်ရင်းအရှင်ကြည့်ရမယ်။မျှတရမယ်။ဒီကမ္မဋ္ဌာန်းဟာနေရာထိုင်ရင်းကတော့အထူးပြောစရာမရှိပါဘူး မှန်တာကောင်းပါတယ်ဒီနေရာဌာနမှာနေပြီးတော့အထုတ်ကြည့်လို့အဖြစ်သေးတဲ့ဓမ္မရပညာကြီးဖြစ်ပြီဆိုလို့ရှိရင်တော့ဒီဌာနဟာကိုယ့်အတွက်အဝဇ္ဇသဗ္ဗယဖြစ်တော့တာပဲဒီတော့ဒုတိယကတော့ဘောကြရသဗ္ဗယဘောကြရသဗ္ဗယဆိုတာကတော့သုံးခါစားတဲ့ရဟန်းတော်များနဲ့ပို့ပြီးတော့တက်ဆိုင်ပါတယ်ဆိုတနေ့စာအတွက်လူမုတ်တဏ္ဍစာအတွက်အသွာအပြန်ပေါ်လို့ဘာမှမကြားရဲ့သုံးငံယူပါ သူ့မှာကမနီးဘူးရှိရမယ်လို့ဒီလိုဆိုလိုတာပေါ့လူများတွေကတော့အစာရတော်ကြီးနဲ့ပတ်သက်ပြီးတော့အချိန်မကုန်ပဲနဲ့ပေါ့လေဖြစ်နေတာပေါ့အဲ့ဒါမျိုးပေါ့အဲ့ဒီလိုဆိုလို့ရှိရင်ကောကြရသဘာဝအလိုလိုဖြစ်သွားတော့ပါပဲတနည်းအားဖြင့်မကျက်မကျက်စားခြင်းနဲ့နေရာဌာနမှာမကျက်စားရဘူးကျက်စားခြင်းနဲ့သွားခြင်းနဲ့နေရာမှာသွားရတယ်အဲ့ဒါလည်းကောကြရသဘာဝထဲမှာ ကြောင်းအားလျော်စွာထည့်သွင်းပြီးတော့ယူနိုင်ပါတယ်။ဒါသမာဓိပြည့်နေလောက်တဲ့နေရာဌာနမျိုးတွေပေါ့သွားလို့ရှိရင်သမာဓိပြည့်နေ။ဆရာကြီးရဲ့သမာဓိလည်းနေရာဘူးဆိုလို့ရှိရင်အဲ့ဒီနေရာမှာသွားရဘူး။တင့်တော်တဲ့သမာဓိပညာဖြစ်နေတဲ့နေရာဌာနသွားပါတဲ့ဒီလိုဆိုတယ်။သိကြပါစေပညာလျှောက်တယ်ဆိုရင်ဒီအတွင်းမှာဆက်လို့ရှိရင်လုံလောက်ပါတယ်။ဒါပေမဲ့လည်းကျမ်းမာရေးအရာဆိုပြီးတော့ပရဂလမ်းမှာထွက်ဆောင်လို့ရှိရင် ဟိုကြီးကဒီကြီးကဟိုရှောင်းကဒီရှောင်းကလည်းတမားရထားတဲ့တမားကြီးကပြည့်ကုန်လာတယ်အဲဒီလိုဘောဇရဒီဝါဒမအရှင်းမပြေဘူးသတွဲမှာလည်းအာယုန်နဲ့နေရခန္ဓာလျှောက်တာကောင်းတာသတ္တတိယတော့ဘသသဗ္ဗာယရဲ့ဘသသဗ္ဗာယဆိုတာပြောဆိုရင်းနဲ့စပ်ပြီးတော့ဖြစ်ပေါ်တဲ့တင့်လျော်မှုပေါ့ယောဂီဆိုလို့ရှိရင်မအဆက်တဲ့စကားမပြောရဘူး မာတတဲ့စကားဆိုတာရက်စကားရွာစကားဈေးစကားတွေဟောဒီအပြင်ကလုပ်ပြီးနဲ့ပတ်သက်တဲ့စကားတွေဆိုရင်ရှောင်ဆက်ရတာပဲတရားနဲ့ပတ်သက်တဲ့စကားတော်မှအတိုင်းအတာရှိရတယ်ပြီးတော့လည်းပဲတင့်တော်တဲ့တရားစကားနာကြရတဲ့အတိုင်းအတာနဲ့ဟောဒီမှာဒီတရားနာကြလို့ကိုယ်မှာမဖြစ်သေးတဲ့သမာဓိလေးလည်းပဲဖြစ်ဖြစ်ပြီးသားဟာတွေလည်းပဲသာပြီးတော့တိုးတက်လာတယ်ဆိုလို့ရှိရင်တော့ အဲ့ဒီစကားဟာကိုယ်အတွက်အဆင်ပြေပါပြီယောဂီမှာအကျိုးဖြစ်ထွက်နိုင်တဲ့တရားစကားတော်မှာအတိုင်းအတာရှိရမယ်လို့ဆိုထားတော့အတိုင်းအတာနဲ့ပုံရင်မကောင်းဘူးဆိုတာပေါ့ဗျအဲ့ဒီအချက်ကြီးတော့ခွန်ကြီးတို့နားလည်ထားဖို့အရေးကြီးပါတယ်တရားတွေသိပြီးတော့ခေါ်တာမျိုးတရားတွေသိပြီးတော့ကြားနာတာမျိုးတရားဆွေးနွေးတာမျိုးပေါ့လေလိုအပ်တာတွေပို့သွားရင်အဲ့ဒါမကောင်းဘူး လိုအပ်တာတဲ့ပူတဲ့အတွက်တိပင်းများရည်နာလာလောက်ဒီဩဇာများကျွေးလို့ရှိရင်တိပင်းမရှင်ပဲနဲ့တိပင်းမကြီးပါပဲနဲ့တိသွားတာတိသွားတဲ့အပိုင်းလေးရောက်သွားတာလည်းရှိတယ်လက်တွေ့ကြွားလို့ရှိရင်ဘုန်းကြီးအပေါ်ကစာကြည့်ခံတဲ့တိပင်းတွေရှိပါတယ်ဘုန်းကြီးကပြရတာရေးကြီးလေးလောက်ပြီးတော့အခုအရွက်ကြီးကျွေးသွားတယ်ဒီဒီများတော့အမိထဲမှာရေဝတ်တော်အရွက်ကြီးကျွေးသွားတာပါ တရားကြီးနင်းလာလို့ရှိရင်ရာပြီးတော့သမာဓိပညာတရားပြီးတော့ပြန်ပြီးတော့စိတ်သွားနိုင်တယ်အဲဒါအလောတော်ပဲကောင်းတယ်ရှင်းနေတာဆိုရင်နေတာညံတာဆိုရင်တာပြီးလို့ဆိုတာအပြီးတော့မရှင်းလို့နေတာတော့ဒါရကိစ္စမရှိဘူးလိုအပ်တာလည်းကိုယ်တော်မကောင်းဘူးတရားနဲ့မပတ်သက်တဲ့ဘုသူသားတွေဆိုရင်ကိုယ်မကောင်းတာအဲဒါဒီဒီသာဝတိအရေးကြီးပါတယ်နောက်တစ်ခုကပုဂ္ဂလသဗ္ဗာယပုဂ္ဂလသဗ္ဗာယဆိုတာကသမထဆရာတွေနဲ့ပို့ပြီးတော့ပတ်သက်ပါတယ်ဆရာလုပ်တဲ့ပုဂ္ဂိုလ်တွေ တပည့်လုပ်သူကယောဂီကဒီပုဂ္ဂိုလ်ကိုဆရာအနေနဲ့အားကိုးပြီးတော့နိခံအားထုတ်တဲ့အခါအဖြစ်သေးတဲ့သမာဓိပညာကြီးဖြစ်လာမယ်ဖြစ်ပြီးတော့သမာဓိပညာကြီးလည်းပဲတိုးတက်လာမယ်ဆိုလို့ရှိရင်တော့အဲ့ဒီပုဂ္ဂိုလ်ဟာပုဂ္ဂလသဗ္ဗယဖြစ်ပါပြီဒီတော့အချင်းချင်းနေတဲ့အခါမှာလည်းပဲသူနဲ့တူမြတ်တာမှုဖြစ်ပြီးတော့ဒီနည်းရဲ့ မာဓိတက်ရှိတတ်တဲ့အပြည့်အမူကြောင့်တစ်ဖက်သားပုဂ္ဂိုလ်တွေသမာဓိမပြည့်ကြပါဘူးနဲ့ဆိုပြီးတော့ထိုင်ထအတော်အလာတကားအပိသိစတွေပေါ့မြင်တာတာလေးကြည့်လို့ရှိရင်လည်းပဲအချင်းချင်းဟာပုဂ္ဂလသဗ္ဗာယဖြစ်နေတာပါပဲဒီနည်းနဲ့သိရင်ဖြစ်တော့တရားကြီးလည်းပဲကျွတ်တက်လာနိုင်ပါတယ်ဒါတော့ဘောဇနသဗ္ဗာယဆိုတာပေါ့စားတော့ရေးအစဉ်ပြေတာပေါ့အစဉ်ပြေတဲ့အစားအစာတွေရနေလို့ရှိရင် အင်အားပြည့်ပြည့်နဲ့အစားအစာတွေရနေလို့ရှိရင်ကိုယ်နဲ့ပြည့်ပြည့်တဲ့အစားအစာတွေရနေလို့ရှိရင်တရားတွေပြည့်ပြည့်ပြီးတော့ကျမ်းမာရေးရပြီးတရားတွေအားထုတ်နိုင်တယ်အဲဒါလည်းအရေးကြီးတာပါပဲဒီခုတော့ရှိပါတယ်လူတွေကစိတ်ထားခြင်းကမတူတော့အတိတ်ချင်းမတူတာလေးတွေလည်းရှိတတ်ပါတယ်များအတွက်ပေါင်းပြီးရဆက်ထားတော့ကိုယ်နဲ့အဲကိုယ်လိုရှိတဲ့အစာလေးတွေပါမလာလို့ရှိရင်ဖြစ်ထားတာလည်း မျက်မျက်ပြင်ထားတာလည်းမတွေ့လို့ရှိရင်စိတ်ထဲကတော့ဘာလေးလိုလိုလိုပေါ့လေအဲ့ဒီလိုဖြစ်တတ်တယ်အဲ့ဒီလိုလိုနေလို့ရှိရင်စိတ်ကမြင်တော့တရားထုတ်လို့မဖြောင်းတာလည်းဖြစ်တတ်တယ်ဒီရဌာနရရရနဲ့တင်းတိမ်တယ်လို့ဒီလိုစိတ်ထားမျိုးရှိလို့ရှိရင်တော့အကုန်လုံးအဆင်ပြေသွားပါတယ်ဒါပေမဲ့လို့ငကူကြိုက်တတ်တဲ့ဟာလေးတွေမရရတော့ဆင်းရဲတဲ့စိတ်လှုပ်ရှားတော့ထိခိုက်တတ်တာလေးရောက်ရတဲ့စိတ်ရှိပေမဲ့လို့တစ်ခါတစ်ခါမှ လိုအပ်တာလေးတွေဝမလေးလို့ရှိရင်တော့ရခါကောင်းတာပဲရတဲ့အတွက်တရားမှာတော့အများကြီးထောက်ပံ့ဖြစ်တယ်။ဒီရနဲ့ပတ်သက်ပြီးတော့ဆရာလက်ထက်ကတရားထုတ်နေကြတဲ့ယဟန်၆ကျည့်ရဲ့စိတ်လေးစိတ်ထားတွေကြည့်ပြီးတော့သူတို့အကြိုက်ပြင်ဆင်တဲ့အတွက်ပြင်ဆင်ထားတဲ့အတွက်တရားရိယကိုလေးဒီနည်းနည်းပြောပြရစီ။အဲ့ဒီဒကမာကြီးရဲ့နာမည်ကတော့မာတိကာမာတာခေါ်ပါရဲ့။အဲ့ဒီဒကမာကြီးက အဲဒီရဟန်းများအတွက်စာရေးတောင်ကြီးစသရရာပြည့်စုံဆိုပြီးတော့သူ့အတိနဲ့သူပေါ့လေသူများရဲ့စိတ်နေစိတ်ထားမသိခင်ကတော့အများချက်အဲအများအများသာအနေနဲ့ပေါ့ဒီစီမံထားတာကျမ်းတော်တွေလည်းပဲဒီကခံယူပြီးတော့လူခံပြီးတော့အစားသုံးကြတာပါပဲဒီချိန်မှာဓမ္မကြီးကဓာန်တော်များထံကတစ်ဆင့်ပေါ့တရားထုတ်တဲ့နည်းတွေရရှိပြီးတော့အိမ်မှာပဲ ကိုယ်ရဝိဇ္ဇဆောင်ရရင်ကတရားအထုတာအနာဂတိဖြစ်သွားတယ်။ဘိညာဉ်တွေရသွားတာဉာဏ်စိတ်နေစိတ်ထားတွေပြီးတာပြီးတော့ဒီဘတောတဒီဘစိတ်ဘိညာဉ်တွေကခါလိုက်ရသွားတာ။သာသနာမြည်ပြုပြီးတော့အိမ်မှာလုပိစ္ဆဆောင်ရရင်ကအထုတော်တရားတွေကသိချူတော့မိမိမှာတော့မှဒီလိုတရားတွေကျူးနေရင်မိမိရဲ့သား ယဟန်နေမှာတော့တိတ်ထူးမှာပဲလို့သူ့အပင်ကြီးနဲ့ကြည့်လိုက်တဲ့အခါမှာဟိုကိုရောမြတ်ဒီဒီတိုင်းမရှိသေးဘူးဥပဒနာညာဘာဖြစ်သေးဘူးရှိမှလို့လည်းဘာမှနေရာမကြသေးဘူးဒီတော့အကြောင်းတော့ရှိမှာပဲလို့ကြည့်လိုက်တာကိုနေရာထိုင်နေအရှင်ပြေလားဒီတော့တပါးနဲ့တပါးတည့်ကြရလားစသည်ပေါ့လေအကုန်လုံးစောက်ကြည့်တာစောက်ကြည့်ရတော့ဘောဓနာသဘာဝမှာဖြစ်တာလေးတွေ့တာကိုအဲဒီတော့မှရဟန်းတော်များရဲ့အကျက် အစကြိတ်တဲ့ပုဂ္ဂိုလ်အစဖန်တီးထားတဲ့ခြေတဲ့တဲ့ပုဂ္ဂိုလ်ခြေဖန်တီးထားတဲ့ခြင်တဲ့တဲ့ပုဂ္ဂိုလ်ခြင်ဖန်တီးထားတာကိုသင်္နေဒီမှာချက်ထားတာကိုယ်တော်လေးလာတဲ့အခါကျတော့သူတို့အကြိုက်တွေသွားတော့ဖုံးပြရတဲ့အခါမှာစိတ်တည်ငြိမ်ပြီးတော့အားထုတ်လိုက်တာယဟနာတိဖြစ်သွားတယ်လေသီတံတပ္ပယဟနာတိဒီတိုင်းဖြစ်သွားတယ်အိတ်ကောင်းတာပါဒီကဆက်ပြုတ်ယူဖွဲ့ကတော့ဘေပါဝါနဲ့ဆက်ပြုတ်ကြည့်ရင်းနေတယ်ဆိုတာဘုန်းကြီးတော်ကပြောတာဒီဥဒကမာကြီးကတော့ဥဒကမာကြီးအဖွဲ့ကတော့ ရဟန်းတော်တွေကြီးကနီးခံပြီးတော့ပေါ့လေအိမ်မှာလုံရင်တိုင်ရင်တရားထုတ်တယ်နာဂန္တိဖြစ်သွားတာဘိညာဉ်ပါရသွားတာဒီကသေပြေကြီးအဖွဲ့ကတော့အဲ့ဒီဟူဒကမာကြီးလိုအာထုတ်သလားအာမထုတ်ဘူးလားဆိုတာလည်းပဲတိကျမသိရဘူးဟူဒကမာကြီးကရဟန်းတော်ကြီးအရင်တရားထုတ်ရတယ်ဟူဒကမာလည်းပဲဝိယဝဇ္ဇသမားနဲ့တရားထုတ်တဲ့ယောဂီပုဂ္ဂိုလ်ကြီးဘယ်သူကတရားအရင်ရမယ်ဆိုတာတော့ဒါတော့ရှင်ကြည့်ရပါပဲ ဒါပေမဲ့ကျုပ်ချင်းယောဂီရတော့ဘုန်းကြီးကပဲညံ့လို့လားသူတို့ကပဲလူလူလားတော့မသိဘူးပေါ့လေခကြီးသွားနည်းနဲ့တရားတွေအားထုတ်နေတော့တော်တော်နဲ့အားမရဘူးဖြစ်နေပါတယ်အဲတော့ခကြီးသွားနည်းကနေပြီးတော့နှုတ်ပြင်ဖို့ပေါ့လေမြင်းသွားနည်းတိုင်းသွားမှဟိုကောင်းနေတယ်အခုတလကွဲနီးပြီအဲတော့နှုတ်ပြင်ပေးဖို့လိုပါတယ်ဒါနဲ့နောက်တလကျော်ရတော့ကြာမှသိတယ်အများကြီးလားလားရှိပါသေးတယ်တကယ်ယူဒီနဲ့ကျိုးသက်သက်အားထုတ်လို့ရှိရင် တရားကြီးဉာဏ်ကြီးထိနိုင်ပါလား။တရားနဲ့ပတ်သက်ပြီးတော့နည်းနည်းပြောပြလေးကြံပါသေးတယ်။မာတိကဒကမာကြီးဟာယောဂီများရဲ့လူအပ်ချက်နဲ့တင့်တော်ချက်ဒီနှစ်ချက်ကိုကိုက်ပြီးအလုပ်လုပ်တယ်။လူလဲလူအပ်ရမယ်၊သင်လဲသင်ရမယ်ပေါ့။အဲ့ဒီနှစ်ချက်ကိုင်လို့လို့ကိုင်ပြီးတော့ခေါင်းလိုက်လို့ရှိရင်စာရေးတောက်ရေးမှာအကုန်လုံးသင်ပြပါတယ်။တစ်ဆက်သေးပဲဖြစ်ဆိုပြီးတော့နည်းနည်းပြောကြပါသေးတယ်။ရလက်တတော်ကာလက နာရဝီလက်သေးနဲ့ဝိသခာတကမာကြီးတို့ဟာတရားကိုတော်တော်လေးအထုတ်ထားတော့သာသနာ့အနှစ်သာရသူကောင်းနာလည်နေကြတယ်။ပြီးတော့ယဟန်တော်များရဲ့လိုအပ်ချက်နဲ့တင့်တော်ချက်ဒီနှစ်ချက်ကံပြီးတော့အလုပ်လုပ်တော့ယောဂီယဟန်တော်များစိတ်တိုင်းကြဖြစ်တာရှိတယ်တဲ့။သူတို့ရဲ့သာသနာပြုပုံလေးတွေလည်းပဲနှီးခိုးကြရပါပဲ။ဟုတ်လားကောင်းပါလား။နောက်၆ခုမြောက် သဗ္ဗယကတော့ဥဒုသဗ္ဗယပါပဲဥဒုသဗ္ဗယကတော့အတိညာနဲ့အစဉ်တင့်လို့ပြုကျင်နေလို့ရှိရပါတယ်အေးရေနွေးအောင်ထွေးအောင်လို့နေရရတယ်ပြီးတော့ခုအဲ့လိုရှိရင်လည်းပဲအေးအောင်လုပ်လို့ရပါတယ်အေးလိုနေမယ်ဆိုလို့ရှိရင်နေလို့ထိုင်လို့ကမဖြစ်တော့စိတ်ကမငြိမ်ဘူးအပူအိုက်လုံလို့ရှိရင်လည်းပဲနေလို့ထိုင်လို့အဆင်မပြေတော့မဆန်းတာတော့စိတ်ကမငြိမ်ဘူး ပြီးတော့အကူအေးမျက်နှာတာတာဖြစ်ပြီးတော့အထုရတာဒါကောင်းတယ်ကွာအဲ့ဒါပုရိသပါရလို့ခေါ်ပါတယ်နောက်ဆုံးကတော့ဣရိယာပထတပ္ပါယသွားရထိုင်လျောင်းပေါ်ဣရိယာပု၄မျိုးအဲ့ဒီဣရိယာပု၄မျိုးထဲမှာအထုဇယောဂီမှာတော့အိတ်မှတ်တာနဲ့ရမှတ်တာကတော့မသိမြတ်သေးဘူးထိုင်ပြီးတော့မှတ်တာနဲ့ဉာဏ်လျှောက်မှတ်တာသိမြတ်တယ်သမထယောဂီတွေမှာဆိုလို့ရှိရင်တော့ပထမဆုံးထိုင်ပြီးတော့မှတ်တာသိမြတ်ပါတယ်နောက် တရားအခြေကျသွားတဲ့အခါကျတော့သမထယောဂီပဲဖြစ်ဖြစ်ဝဒနာယောဂီပဲဖြစ်ဖြစ်တင့်တယ်လို့အရိယာပုံနဲ့နေထိုင်ပြီးတော့အားထုတ်လို့ဖြစ်ပါတယ်။အားထုတ်ကပြရပြီးတော့အားထုတ်ရတာနိုင်ဘူး။ကြာတော့ညောင်းလာတယ်၊ခြေလုံးတွေတောင့်လာတာပဲ။ဒါမှလို့မသိမြတ်ဘူး။ပြီးတော့လှဲပြီးတော့အားထုတ်တာလည်းပဲအရာပေါ်မှာလည်းပဲကိုကြီးကရောက်နေပြီ။စံစံကြီးဖြစ်နေပြီ။ကောင်းကလည်းပဲကောင်းပေါ်ရောက်နေပြီ။မျက်စိကလည်းမှိတ်ထားဘူး။ တက်တော့တက်တာလည်းပဲမှတ်နေမယ်ဆိုလို့ရှိရင်တော့အဲ့ဒါတစ်ခုပဲလိုတော့တာပဲအဲ့ဒီလိုတဲ့တစ်ခုကတော့အခြားမဟုတ်ဘူးမကြခင်အိပ်ကျော်သွားတာပဲဒီနမိတ်အားပေးတဲ့အဲ့ဒီပုဂ္ဂိုလ်တော့အစာပိုင်းမှာဆောင်းရတယ်အဲ့ဒီတပ်ပါရခုနှစ်မျိုးလည်းပဲသိသိပြီးတော့ပေါ့လေဘယ်ဟာလူသေးတယ်လဲဆိုတာကြည့်ဖို့ပါပဲလူသေးလူတဲ့အရာကိုတော့ဖြစ်ရမှာပါတရားအတွက်လူတဲ့ဟာဖြစ်တာကတော့လာဘမဟုတ်ပါဘူး သက်ကာတာလည်းမဟုတ်ပါဘူးနာမည်ကြည့်ခြင်းလို့လောက်တာလည်းမဟုတ်ပါဘူးဒါကတော့မသက်ဆိုင်ပါဘူးလောဘသက်ကာတာပြုလုပ်တာနဲ့အဲဒီလိုလိုအပ်တာတွေပို့ပြီးတော့တမင်္ဂလာလောဘသက်ကာတာဒီလောကကြီးဖြစ်စေမယ်ဖြစ်စေလို့ရရှိတဲ့လောဘသက်ကာတာဒီလောကနဲ့လည်းပဲဝမ်းသာကျေနပ်ပြီးတော့အလိုပြည့်နေမယ်ဆိုလို့ရှိရင်တော့အဲဒီပုဂ္ဂိုလ်ဟာနဝမမာရ စိတ်ဓာတ်ကြီးနေတော့တွေးနေပြီ။အဲ့ဒါကြီးမဖြိုနိုင်တော့ဘူး။အဲ့ဒီလောက်တင်မတင်းနေမဲနဲ့မိမိတမင်္ဂလာကြိုးစားလို့လက်လာပါပြီးသေးတယ်။သူများကပူဇော်တာပူဇော်မှုပြုတာတွေနာမည်လေးပါလေးကြီးလာလို့ပြေးတာတွေပါလေးနည်းနည်းဖြစ်လာရင်ဒီမှာအခြေရန်လေးပါလေးများလာရင်တပည့်ကြီးများလာလို့ရှိရင်စိတ်ကြီးဝင်တယ်။စိတ်ကြီးဝင်ပြီးတော့ မိမိမိမိကသာဘုံကြီးတယ်လက်လက်ပါပေါ်တယ်သာပုဂ္ဂိုလ်တွေကဘယ်လိုပဲဆိုတာပေါ့လေကိုယ့်ကိုပြင့်ပြောက်ပြီးတော့သူများကိုနှိမ့်ချတဲ့သဘောလေးတွေဖြစ်လာတတ်တယ်အဲ့ဒီစင်ပြီးတော့သွားတော့တာပဲယောဂီတွေထဲမှာတော့ဒါမျိုးဖြစ်တာကတော့မရှိလာပါဘူးတရားချင်းကြံလို့ငါတရားကသာတယ်ဒီတရားကညံ့နေတာတော့ပါပဲမတော်တော့ဘာမှမပြည့်စုံသေးပဲနဲ့ ကမ္မထာစရာလုပ်ပြီးတော့စာပီနဲ့လည်းမကိုက်ညီပဲနဲ့တရားသူတရားရောင်ကြီးပြပြီးတော့မတရားတဲ့အချွေအရာနဲ့ပေါ့လေဒီတတိကများလာပြီဆိုလို့ရှိရင်တော့အဲ့ဒါသူများကိုနှိပ်ချပြီးတော့ကိုယ့်ကိုပြည့်မြောက်တော့တာပဲအဲ့ဒါတသမတမတော်ကြီးလာပြီးတော့ညီဆိုင်နေရတယ်အင်းအားကောင်းတဲ့တမကြီးပဲဆိုတဲ့အချက်ကိုတော့ဆက်လက်ပြီးတော့ရှင်းပြဖို့ လိုပါသေးတယ်။ဒါမှမဟုတ်ဒီနေ့တော့အချိန်ကျသွားတာနဲ့ဟောလို့လက်ဖက်ကကြာမှာပဲအဲ့ဒါဆက်လက်ပြီးတော့စာရင်းနဲ့လက်တွေ့နှစ်ခုပေါက်စပ်ပြီးတော့ဖြည့်ရှင်းပြရစီတော့ဒီနေ့ဒါတော့ပဲဆိုကြဥစ္စာ။